ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1384ခုကဆုံလာဇန်နေ့ရက်ညချမ်းခါကာလအမေရိကန်နိုင်ငံမှာနေထိုင်ကြတယ်တရားဓမ္မပေါင်းသူတော်ကောင်းတို့စုပေါင်းပြီးဆင်းရဲခြင်းမရတယ်ဓမ္မဒါနဓမ္မပူဇာတရားဝဲတပင်ရှင်ဝါနေတရားနာနေကြတယ်တရားနာပေးတဲ့ပေါင်းသူတော်ကောင်းတို့ကိုဘုန်းဘုန်းတို့ဒီကနေ့ည ကောင်းမှုရှာကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုပြီးစစပြီးတော့ဟောတဲ့တရားပွဲတွေမှာဒီဆုံးမသုံးပါးကိုစပြီးတော့ဟောမယ်လို့စိတ်ကူးရှိခဲ့ဘူးလို့အဲ့ဒါဘုံဘုံတို့မကောင်းမှုရှာဆိုတာတဏှာရည်နီးနီးအချိန်ယူပြီးတော့ပြောခဲ့တယ် ကောင်းမှုဆောင်ဆိုတာနဲ့ပတ်သက်တဲ့တရားဒေသနာတွေကိုလည်းပဲတနာရီနီးနီးလောက်ဘုန်းတို့ပြောခဲ့ခုဒီကနေ့ညရှူအောင်စိတ်ကိုထားဆိုတဲ့အပိုင်းဘုန်းတို့နာယူကြည့်ညကြည့်ကြတပပပတအကရဏကုသလတဥပတပတာသစိတပရိယောတပဏဣတံဗုဒ္ဓနာသာသနံသင်္ဃဝါလူတေစုမကဝတ်တော်မူပြီးဖြစ်ကြတယ် အရှုသူသောဘုရားရှင်ကိုလိုမြတ်ကြီးတို့၏အဆုံးအမဩဝါဒပိဋကသုံးပုံရဲ့အနှစ်ချုပ်အလွန်ကျေပြန့်ပြီးတော့အလွန်မှလည်းပဲလက်ရှိုင်းတဲ့အသေးပဲကိုဆောင်တဲ့အဆုံးအမ၃ပါးအဲ့ဒါဘုန်းဘုန်းတို့ဒီကနေ့ညဖြူအောင်စိတ်ကိုထားဆိုတဲ့အပိုင်းကိုနာယူခြင်းယူကြည့်ကြမယ်သစိတ်တပရိယောတပဏ္ဏ မိမိရဲ့စိတ်ကိုဖြူရှင်တန်ရှင်းအပြစ်ကင်းအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အဆုံးအမတဖြူအောင်စိတ်ကိုထားဆိုတဲ့ဒီဒေသနာနဲ့ပတ်သက်ပြီးတော့စိတ်ကဘာကြောင့်မဖြူရတာလို့စိတ်ကိုဘာကြောင့်ဖြူအောင်မြတ်စွာဘုရားကထားခိုင်းတာလို့ဒီစိတ်ကိုဖြူအောင်ဘယ်လိုထားရမှာလဲ နှစ်ပိုင်းသုံးပိုင်းလောက်ဘုံတို့ခွဲခြားပြီးပြောပြခြင်းလေစိတ်ကိုဖြူအောင်ထားဆိုရင်ဒီစကားတော်ကိုဘုံတို့တိကျရာစဉ်းစားကြည့်မယ်ဆိုရင်ဘုံတို့ရဲ့စိတ်တွေကမဖြူသေးလို့ဖြူအောင်ထားလို့ပြောနေတာတကယ်၍စိတ်ကဖြူစင်မိသားဖြစ်မယ်ဆိုရင်စိတ်ကိုဖြူအောင်ထားလို့မြတ်စွာဘုရားတိုက်တွန်းနေကြအကြောင်းရှိဘူးเนาะ ဒါကြောင့်မဖြူသေးလို့မို့ဖြူအောင်ထားလို့ပြောတဲ့နေရာမှာစိတ်ကိုမဖြူအောင်ညှဉ်းနှောအောင်ဘယ်လိုအရာတွေကစီးချင်နေတာတော့ဘယ်လိုအရာတွေကြောင့်ဒီစိတ်ဟာညှဉ်းနှွမ်းနေရတာတော့ဒါကိုပထမပိုင်းအနေနဲ့နားလည်ထားရမယ်ဒုတိယပိုင်းအနေနဲ့ဘာကြောင့်ဒီစိတ်ကိုမြတ်စွာဘုရားကဖြူစင်အောင်ထားခိုင်းတာတော့ စိတ်ဖြူစင်အောင်ကြိုးစားအထုတ်လို့စိတ်ဖြူစင်ပြီဆိုရင်ဘလို့အကျိုးကျေးဇူးတွေဘလို့အကျိုးရလက်တွေထွက်လာမှာပေါ့လို့စိတ်ကိုဖြူစင်အောင်မြတ်စွာဘုရားထားခိုင်းတာတော့ဒါကိုဒုတိယပိုင်းအနေနဲ့မှတ်သားကြည့်မယ်နောက်ဆုံးပိုင်းအနေနဲ့ဒီစိတ်ကိုဖြူအောင်ဘလို့ထားရမှာပေါ့ဘယ်ဒီလန်းကိုအသုံးပြုပြီးဘုံဘုံတို့ရဲ့စိတ်ကိုဖြူစင်အောင်ကြိုးစားကြရမှာတော့ပိုင်း၃ပိုင်းပေါ့နော်စိတ်ကဘာကြောင့်မဖြူစင်တာတော့ ဘာကြောင့်စိတ်ကိုဖြူအောင်ထားဖို့မြတ်စွာဘုရားကဆုံးမတာတော့ဒီစိတ်ကိုဖြူအောင်ဘလို့နီးလန်းကိုအသုံးပြုပြီးတော့ဘုံဘုံတို့ကြိုးစားကြရမှာလို့ဆိုတဲ့အပိုင်းနော်။ဘာကြောင့်ဒီစိတ်ကမဖြူစင်ရတာတော့ညင်နှောနေရတာတော့အတူဆုံးပြောရရင်တော့ဇာကဒေါသမောဟအစရှိတဲ့ကိဋ္တတရားတော်ကြောင့်ဒီစိတ်မဖြူမစင်ဖြစ်နေတာညင်နှောနေတာပူလောင်နေတာနော်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 တတုတ်တံမှာကြတော့မြတ်စွာဘုရားကစိတ်ကိုမဖြူစင်အောင်ညင်တော့နော်အယောင်ချဲနေကြတဲ့တရားတွေကိုမြတ်စွာဘုရား18မျိုးတောင်ဟောတာအဲ့ဒီတုတ်တံကဘာကြောင့်စိတ်မဖြူတာလဲဆိုတဲ့မိငုံကိုဖြေတဲ့နေရာမှာအထောက်အထားပြကြအလွန်ကောင်းတဲ့တုတ်တံတစ်ပုဒ်ပေါ့နော်ဝိတ္တတုတ်တံဝိတ္တဆိုတာအဝတ်ကိုပြောတာအဲ့ဒီတုတ်တံမှာမြတ်စွာဘုရားက စိတ်ကိုဝတ်နဲ့ဥပမာပေးပြီးတော့ဟောတယ်ယဟန်တို့တဲ့ရှုစင်တန်ရှင်းနေတဲ့အဝတ်ဖြူလေးကိုပကြီးစေဟာသူကြိုက်တဲ့ဆေးရောင်ကိုချဲမယ်ဆိုလို့ရှိကြိုက်တဲ့ဆေးရောင်ကိုချဲလို့ရတယ်အနေရောင်ချဲလိုက်ရင်လည်းအနေရောင်လေးထွက်လာတယ်အဝါရောင်ချဲလိုက်ရင်လည်းအဝါရောင်လေးထွက်လာတယ်ဘာဖြစ်လို့လဲဆိုတော့အဝတ်ကလေးကဖြူးနေတယ် အဲ့လိုပဲဖြူစင်တန်ရှင်းတဲ့စိတ်နဲ့အဲ့ဒီတတ္တဝါကောင်းမွန်တဲ့မြင့်မြတ်တဲ့ဘဝရလိမ့်မယ်ရောက်လိမ့်မယ်ဘာကြောင့်မြင့်မြတ်တဲ့ဘဝကိုသူရောက်သွားတာတော့ရသွားတာတော့ဆိုသူ့ရဲ့စိတ်ကဖြူစင်တန်ရှင်းနေလို့တခါညှင်းနှွမ်းနေတဲ့အဝတ်ကိုကြီးတွေညောတွေပေးလို့ပေးချမ်းနေတဲ့ညစ်ပတ်နေတဲ့အဝတ်ကိုပကြီးစရာသူကြိုက်တဲ့ဆေးရံကိုခြေလို့မရနိုင်ဘူးအနီရောင်ခြေလို့လည်းပဲအနီရောင်မထွက်ဘူး ပြာရောင်ချင်လို့လည်းပြာရောင်မထွက်သူ့ရဲ့ပင်ကိုအခန့်အဝတ်ကညှင်းနှွမ်းနေတဲ့အဲ့ဒီညှင်းနေတဲ့အယောင်တွေနဲ့ရောပြီးထွက်ချင်တဲ့အယောင်တွေထွက်လာတယ်ကိုရချင်တဲ့အယောင်စိတ်ကြချေလို့မရဘာဖြစ်လို့လဲဆိုတော့အဝတ်ကညှင်းနေတယ်အဲ့လိုပဲညှင်းနှွမ်းနေတဲ့စိတ်နဲ့ဒီတတ်တော်ကအောင်းမုံနဲ့မြင့်မြတ်တဲ့ဘဝကိုမရနိုင်ဘူးဘာဖြစ်လို့လဲဆိုတော့စိတ်ကညှင်းနေတယ် ဓာတ်ရိုက်ပြောရလို့ရှိရင်မြင်တော့တဲ့စိတ်ဟာမြင်မာတဲ့ဘဝမှာမတီးဆောက်နိုင်ဘူးမဖန်တီးနိုင်ဘူးဖြူရှင်တဲ့စိတ်ကသာမြင့်မြတ်တဲ့ဘဝကောင်းမွန်တဲ့ဘဝကိုဖန်တီးနိုင်တယ်အဲ့လိုမြတ်စွာဘုရားစိတ်ကိုဟိုကလေးနဲ့ဥပမာပေးအဲ့လိုဥပမာပေးပြီးတော့ဒီစိတ်ကိုညင်နှောင်းအောင်ဘလို့အရာတွေကလုံနေတာလေဆိုတာကိုဘုန်းတော်မှာမကြာခဏဖြစ်နေတဲ့သဘာဝလေးတွေမြတ်စွာဘုရားတိုင်းရှင်ပြီးတော့ သတိပြပြီးဟောတာအဲ့ဒီသုတ်တံမှာစိတ်ကိုညှဉ်းနှောအောင်လုပ်တဲ့အရာ18မျိုးတောင်ရှိတယ်မြတ်စွာဘုရားဟောအဲ့ဒီတော့ဘုဒ္ဓတာတွေအမှတ်ကြည့်နော်အဘိဇာအဘိဇာဆိုတာသူတော်ကပစ္စည်းကိုရှားချင်တာသူများပစ္စည်းမတရားရချင်တာထိုက်တဲ့အစွမ်းတတိတရားတန်ကြီးဥပကဘာမှ မထုတ်ဘဲနဲ့သူများပစ္စည်းရခြင်းမိလေးဆိုရင်အဲ့ဒါမတရားရခြင်းတာပဲလေကိုဒီယာတန်ရာတန်ကြီးလောက်အားကအဲ့ဒီပစ္စည်းနဲ့တန်တဲ့အဖို့အခတန်ဖိုးတစ်ခုကိုမပေးဘဲနဲ့တက်တက်သူများစီကရခြင်းတယ်ဆိုရင်အဲ့ဒါကိုတရားတော်ရခြင်းမြင်လို့ပြောမလားမတရားတော်ရခြင်းမြင်လို့ပြောမလားအဲ့ဒါမျိုးတွေကျုပ်တို့စီတည်ထဲမှာရှိတတ်တယ် ရုပ်တရက်တွေ့ကြည့်ရင်ဒီအဘိဓါဆိုတဲ့တရားကြီးကတော့တို့စိတ်ထဲရှိပါဘူးလို့ထင်ပါတော့ဒီခါလေးသူများပစ္စည်းကိုကိုရချင်နေတာလေးတွေရှိဟုတ်လားလူယူမယ်ကွာဆိုဒီအထီတော့မပြင်းထန်ဘူးပေါ့ဒါပေမဲ့စိတ်ကလေးကမတိမတာပါဖြစ်နေတော့ရချင်နေတာလေးတွေရှိကောင်းနော်အဲ့ဒါအဲ့လိုသူများပစ္စည်းရချင်မိနေဆိုရင်အဲ့ဒီစိတ်ဟာညှဉ်းနှွမ်းမိမဖြူရှင်ဘူးသူများပစ္စည်းရချင်တဲ့စိတ်ဖြစ်လာတယ်အဲ့ဒါစိတ်ညစ်သွားအဘိဓါ နောက်ဝိသမလောဘဟောဒါကြတော့မတရားတဲ့လူချင်းမှုသမဆိုတာညီညွတ်တာမျှတတာတရားတာသမဆိုတာညီညွတ်မျှတဝိသမဆိုတာညီညွတ်မှုမျှတမှုမရှိတာဟုတ်လားမတရားသဖြင့်လူချင်းတာကိုယူရမလားတိုက်ယူရမလားမသိအောင်ပဲလှည့်စားပြီးတော့ယူရမလားတနည်းနည်းနဲ့ရဖို့ကြိုးပမ်းအထောက်တဲ့အနေအထားတွေရအောင်တွန်းပေးတဲ့လောဘမျိုးဝိသမလောဘ အဲ့ဒါစိတ်ကိုညှဉ်းတွန်းစေတဲ့တရားစိတ်ကိုသူဟာရုပ်ပြည့်ဆင်းပြည့်ဖြစ်အောင်ကိုအယောင်ချဲပြစ်နိုင်ဝိသမလောဘနော်နောက်သုံးမြောက်ကြတဲ့ပါပြောဗျာပါဒဗျာပါဒဆိုတာသူတို့အားကိုဆင်းရဲစေခြင်းနေတဲ့စိတ်သူများကိုဆင်းရဲစေခြင်းမကြည်နဲ့တဲ့သဘောလေးတူတယောက်ရဲ့ပုံမှာဖြစ်သွားပြီဆိုရင်ကိုပဲသူ့ရဲ့ဒုက္ခကိုလည်းညှော်လင့်တယ် ခုခုတော့ပါတော့ဖြစ်စေတင်တာလေးရှိဟုတ်လားနည်းနည်းလေးပဲဖြစ်ဖြစ်ဆင်းရဲသွားစေတင်တာလေးရှိတခုခုတော့လုတ်လိုက်ချင်တယ်ဘာလို့လုတ်ပြချင်တော့ဆင်းရဲစေချင်လို့လုတ်တာပေါ့နာအောင်ပြောတယ်နာအောင်လုတ်တယ်နာသွားပြီရှင်ဒါသူဆင်းရဲတာသူ့ရဲ့ဆင်းရဲကိုလိုလိုလားမကျေနပ်တဲ့အခါအဲ့ဒီလိုမျိုးစိတ်တွေဖြစ်လာတယ်အဲ့ဒါကိုပါပြာပါတာအဲ့ဒါစိတ်ကိုညှဉ်းနှွမ်းစေတယ်နောက်ကောဒ ဒေါသဆိုတာအမျက်ထွက်တယ်ဒေါသရဲ့နာမည်တစ်မျိုးပါပဲသောသောကဗျာပါဒကလည်းတရားကိုကောက်ရင်ဒေါသပဲအဲဒီဒေါသလည်းမျက်နှာစာအမျိုးမျိုးရှိတာနော်အစိပ်ပိုင်းများစွာနဲ့တိဆောက်ထားတယ်လို့တောင်ဆိုနိုင်တယ်နော်ကောဒကြပါလို့အမျက်နော်သောသောကလို့ပျက်စီးသေးခြင်းနေတာဆင်းရဲသေးခြင်းနေတာအဆင့်ထိတော့သိမ့်မရောက်ဘူးဒါပေမဲ့မကြည်မချင်းလေးဖြစ်စိတ်ထဲမှာခါရခက်မြက်တဲ့မြက်တဲ့ အဲ့ဒီလိုသဘောတဘာဝဖြစ်လာပြီဆိုရင်ဒီစိတ်ရပါဖြစ်တယ်ညှဉ်းနှွမ်းနေကောတာနောက်ဥပါနာဟဥပါနာဟဆိုတာရံညိုးပွင့်သူကြတော့သူကဒေါသအပြင်းသားဖြစ်သွားတယ်နော်စိတ်ထဲမှာဒေါသမထုတ်နိုင်ဘူးမထုတ်နိုင်တဲ့အခါကျတော့ညာတော့ဖြင့်ဘုန်းတို့ရဲ့ဒေါသတွေကလက်ရှိတတ္တဝါတွေအထူးသဖြင့်လူသားတွေရဲ့ပုံမှာဖြစ်တယ်လူသားတော်မှာကိုယ်နဲ့တီးတယ်ကိုယ်နဲ့ဆက်ဆံမှုများတဲ့လူတွေရဲ့ပုံမှာပဲဒေါသဖြစ်တယ် အဲ့ဒီဒေါသကိုကွာနိမနမှာမယုတ်သိမ့်နိုင်ဘူးဆိုရင်တော့ဘယ်ထိရောက်ရန်ညိုးဖွဲ့တဲ့အဆင့်ရောက်သွားတာနော်သူ့ကိုဘယ်လိုနည်းနဲ့ဒုက္ခပေးရမလို့ဘယ်လိုချင်းရအောင်လုပ်ရမလို့အကွက်ချအစီအစဉ်ချတဲ့အဆင့်ကိုရောက်သွားတယ်ဟုတ်လားဒါပါရန်ညိုးကြီးတာအဲ့ဒီလိုတွေဖြစ်လာပြီဆိုရင်ဒီစိတ်ဟာအလွန်မှပူလဲပူလောင်နေနော်ဒီဒေသနာရပြောရင်ညှဉ်းနှွမ်းနေပေါ့နော်ကြီးတွေညိုတွေကအဝိဖြူလေးကိုအမျိုးမျိုးပုံဖြတ်နေတယ် ဒီဒေါသတရားစိတ်ကိုပုံစံမျိုးစုံနဲ့သူဖြည့်ဆည်းနေအဘိဇာဝိသမလောဘဖြာပါဒကောဒဥပနာဟအားလုံးရှိပါနော်နောက်မက္ခမက္ခကကျေစုကံသူကျေစုကိုခြေဖြတ်တာသူ့ရဲ့ဂုံကိုတော်တာကိုအတိအမှန်မပြုတ်နိုင်တာသူများတော်တာကိုအတိအမှန်မပြုတ်နိုင်ဘူးသူများကောင်းတာကိုအတိအမှန်မပြုတ်နိုင်ဘူးအတိအမှန်မပြုတ်တဲ့အပြင်ဘယ်လိုပါညာလိုပါ နော်ချူချူဖဲဖဲပြောတာသူများရဲ့ဂုံကျေးဇူးကိုခြေဖြတ်တယ်လို့စာတော့အဲ့လိုပြောမက္ခသူတို့ကဂုံကျေးဇူးကိုခြေဖြတ်တယ်အဲ့ဒီသဘောတဘာဝတွေကစိတ်ကိုညှဉ်းနှွမ်းစေတဲ့အရာနော်ပလာတတဲ့ဟောနောက်တစ်လုံးကခုနှစ်ခုမြောက်ကပလာတဂုံတို့ဂုံပြန်စိတ်သူကပါငါပါနိုင်ရှင်မှုတွေအားကြီးလာတဲ့အခါမှာနော်အတာရလိုတဲ့စိတ်တွေကိုအခြေခံပြီးတော့ ဂုံပြိုင်တာပေါ့လေပိုးစားဆန်တဲ့စိတ်တွေပါပဲဟုတ်လားအဲ့ဒါတွေကစိတ်ကိုညှဉ်းနှွမ်းစေတယ်ပြီးတော့အိတ်တာမစ္စရိယဟောနှလုံးတွဲလာအိတ်တာပါနော်မနာလိုတာမစ္စရိယဝန်တိုတာမနာလိုဘူးဆိုတဲ့စိတ်ဟာမစ္စရိယဝန်တိုတယ်ဆိုတဲ့စိတ်တွေဟာဘုံတို့တက္ကပညာသုံးတန်ရပြောလို့ရှိရင်မနာလိုခြင်းဝန်တိုခြင်းဆိုတာဘာကြောင့်ဖြစ်တယ်လို့ကြားဘူးတော့ချစ်ချင်းမုန်းခြင်းကြောင့်ဖြစ်တာတဲ့ ဟုတ်လားချစ်ချင်းမုန်းခြင်းရတယ်ဘာလို့ဘာကြောင့်ဖြစ်လဲအလိုဆန္ဒကြောင့်ဖြစ်တာတဲ့ကိုယ်အလိုဆန္ဒပြင်းချစ်တယ်ကိုယ်အလိုဆန္ဒမပြင်းရင်မုန်းတယ်အဲ့ဒီချစ်ချင်းမုန်းခြင်းဖြစ်လာပြီဆိုရင်ချစ်ချင်းမုန်းခြင်းရဲ့နောက်ဆက်တွဲကမနာလိုခြင်းမတူခြင်းပဲဟုတ်လားကိုချစ်ပြီးလေးဆိုရင်အဲ့ဒီချစ်တဲ့အရာနဲ့တည်ပြင်းလူမှာတော့ဆက်ဆံသေးခြင်းမှုမထိဆက်သေးခြင်းမှုဒါဝန်တူတာပေါ့နော်မစ္စရိယကိုမုန်းမိလေးဆိုရင်မုန်းတဲ့လူအခင်ပြေတာကိုစိတ်ထဲကနားမထောင်နိုင်မှုမကြားခြင်းမှုမမြင်ခြင်းမှုဒါပါတော့အိတ်တာ ကိုမုန်းတဲ့လူကြီးပွားတယ်အဆင်ပြေတယ်ဆိုရင်ကြားတာကိုမဖြစ်ဘူးဆင်းရဲဟုတ်လားအခမ်းရခက်တယ်နော်ဘသူကြောင့်ခံရခက်သွားတာတော့ကိုယ့်ရဲ့မနာလိုတဲ့စိတ်ကြောင့်ခံရခက်သွားတယ်နော်အဲ့လိုမနာလိုမှုဝန်တိုမှုတွေကစိတ်ကိုအယောင်ဆိုးတဲ့တရားညင်ညင်နှွမ်းစေတဲ့တရားတွေစိတ်ဘာကြောင့်မဖြူသလဲဆိုတဲ့ပထမပိုင်းလေးကိုဘုန်းဘုန်းတို့ပြောတယ်နော်အဘိဇာဝိသမလောဘဇာဘာဒကောဒဥပနာဟမက္ခပလာတဣဒ္ဓမစ္စရိယဟောနောက်ထပ်တွဲလာတယ် မာယာတာထေယဟုတ်လားမာယာလက်ပတ်တာထေယကောက်ကျစ်မာယာဆိုတာကသူကမရှိတဲ့ခုံကိုရှိခြင်းအဆောင်နော်တာထေယဆိုတာရှိတဲ့မာယာဆိုတာကသူကရှိတဲ့အပြစ်ကိုသူကဖုံးကွယ်တာထေယဆိုတာမရှိတဲ့ခုံကိုရှိခြင်းအဆောင်ဘုံတို့ဘုရုဇင်တဘာဝဒီစိတ်ကလေးတွေကနော်တတိမထားလို့ရှိရင် အခါအားလျော်ဆိုတာအကြောင်းအားလျော်ဆိုဖြစ်တတ်တဲ့လှည့်စားတဲ့သဘောကောက်ကျစ်တဲ့သဘောစိတ်ရဲ့သဘာဝလေးတွေအကုန်လုံးကလောဘဒေါသကိုအခြေခံတာပါပဲတကယ်ရတယ်နိဒါပေမဲ့ဒီစကားလေးတွေကြတော့အရက်သုံးလေးတွေနော်အပေါ်ယံလေးတွေဘုံဘုံတို့နားလေစရာအလွန်ကောင်းတယ်နော်တကယ်ဖြစ်တဲ့သဘာဝလေးဒါစိတ်ကိုညှဉ်းနှွမ်းစေတဲ့တရားတွေနောက်ထံပတာရံပထံပဆိုတာချုပ်ချယ်ခြင်းအဲထံပဆိုတာခက်ထန်ခြင်းတာရံပဆိုတာချုပ်ချယ်ခြင်း ဓမ္မဆိုတာခက်ထန်မာကျောတယ်မနှူးညံဘူးမသိမ်မွေဘူးပေါ်လာလာတာကြည်ရင်လည်းပဲတောင်မကျိုးဘူးနော်ပြောတာဆိုတာနားထောင်ရင်လည်းပဲအဆင်မပြေဘူးသူ့ရဲ့စိတ်ထဲကွာဆိုတာဖြစ်နေခက်ထန်မှုမာကျောမှုတွေရှိစိတ်ကခက်ထန်မာကျောနေလို့ရှိရင်အတန်ကလည်းပဲပိတာပုံစံကလည်းပဲပိတာအဲ့ဒါတွေကစိတ်ကိုညင်သွန်းစေတဲ့တရားတာရမ္မဆိုတာချုပ်ချင်သူများဘဝတွေကိုဝင်ပြီးတော့ဆွတ်ဖက်ခြင်း သူများကိုကုသိုလ်ကိန်းညာဖြစ်စေခြင်းအဲဒါနီးမျိုးစုံနဲ့မရရအောင်ပြောတစ်ဖက်သားလည်းစိတ်ဆင်းရဲကိုယ်လည်းကိုပြောတဲ့အတိုင်းဖြစ်တော့ကိုယ်လည်းစိတ်ဆင်းရဲနှစ်ဦးနှစ်ဖက်အလွန်မှလောင်မြိုက်စေတဲ့တရားဒီတာရမချုပ်ချယ်တယ်နော်စိတ်ကိုညှဉ်းနှွမ်းစေတဲ့တရားတွေဒါမျိုးဆိုပါဗျာအစီအစဉ်ကြဟောနောက်မာနအတိမာနနှလုံးတွဲလေးရတာနော်မာနအတိမာနမာနဆိုတာဘာတော့ဗမာစကားလုံးတောင်ဖြစ်နေပါတယ်ဟုတ်လား မာနမန်တက်အတိမာနအလွန်အလွန်ကိုမန်တက်ဟာသူကြတော့မျက်မုံကျိုးစရာကောင်းဖြစ်သွားတယ်နော်။ဆောင်းကြွားကြွားအဆင့်ရောက်သွားတယ်နော်။မြင်လဲရတာအဲ့ကိုပဲနောက်တန်စုနေအတချို့ပြောရတာဟုတ်လား။အဲ့ဒါမှနော်အတိမာနအလွန်အလွန်ကိုအထင်ရောက်ပြီးတော့ခါတယ်။ဘယ်သူမှတူတယ်တန်တယ်လို့ကိုမထင်တော့စိတ်ကိုအလွန်အမင်းညှဉ်းနှွမ်းစေတဲ့တရားနော်။မာနအတိမာနပြီးတော့ပါတယ် မဒပမာဒမဒဆိုတာရှင်ဘူးတာဘုရုတဲ့တဘာဝအကြောင်းအားလေးကိုဆိုဘုံဘုံတို့မှာစင်ပြေတာလေးတွေရှိတယ်ဟုတ်လားအဲ့လိုမျိုးလေးတွေဖြစ်လာပြီလေစိတ်ကသာယာတယ်ရှင်မှုတယ်ဒါလေးတွေပဲကျက်စားပြီးတော့နေရောတာမဒရှင်မှုနေနော်ပမာဒဆိုတာနော်မေးလျော့သူတော်ကောင်းတရားကိုမေ့တယ်ကုသိုလ်ကောင်းမှုတွေကိုမေ့တယ်နော်ကုသိုလ်ဒီဟူသောအကြောင်းအကြောင်းလူဖြစ်လာတဲ့လူသား ကိုယ့်ရဲ့ကျေးဇူးရှင်အကြောင်းတရားဖြစ်တဲ့ကုသိုလ်ကိုတော့မဖြစ်သွားဘူးမေ့ရသွားတယ်ဘဝမေ့ရဆိုတဲ့အခါဟုတ်လားကိုယ့်ဘဝရဲ့အကြောင်းတရားလေးကိုမေ့ရသွားအဲထိုးဆင်းပါပဲဟိုအကြောင်းတရားမေ့သွားတော့နော်ဒါပါတော့ပမာဒရတယ်အဲ့ဒါမျိုးဆိုဘုရားဟောပြ16မျိုးနော်စိတ်ဟာဘာကြောင့်ညှဉ်းနှွမ်းသွားတယ်လဲစိတ်ကိုဘာကြောင့်ဖြူအောင်ထားခိုင်းတာလဲဆိုတော့မပြောသေးခင်မှာစိတ်ကဘာကြောင့်မဖြူမစင်ဖြစ်နေရတာတော့ဒီစိတ်ကဘာကြောင့်ညှဉ်းနှွမ်းနေရတာတော့ဆိုတော့ဘုရားပြောတာဟုတ်လား အဲ့ဒါဆက်ပြီးတော့ဘုန်းဘုန်းတို့ဒီစိတ်ကိုနော်ဘလို့အကျိုးရလက်တွေကိုမြင်တော်မူလို့မြတ်စွာဘုရားဖြူရှင်အောင်ထားကြတိုက်တွန်းတော်မူတာကိုစိတ်ဖြူလို့ရှိရင်ဘုန်းဘုန်းတို့ဘလို့ကောင်းကျိုးချမ်းသာရမှာတော့ဒါလေးကိုဘုန်းဘုန်းတို့ဆက်ပြီးတော့မှတ်သားမယ်နော်လူရင်းလေးပြောရလို့ရှိရင်တော့စိတ်ဖြူရှင်ရင်ဖြူရှင်တဲ့လောက်သိနိုင်မြင်နိုင်စွာအားကြီးတယ်ဒီစိတ်ကဘုန်းဘုန်းတို့မမြင်ရဘူးမသိနိုင်ဘူးအတိတ်အမြင်တဲ့အလင်းတဲ့ နေပါနေတာရှိတာစိတ်ကညင်နွားနေမကြည်ဘူးပေါ့နော်စိတ်ကညင်နွားနေတဲ့ခါကျမကြည်ဘူးမကြည်တော့မနှဲတော့ဘူးနော်ဟုတ်တယ်မဟုတ်လားကြည်နေရင်လင်းသွားဟုတ်လားလင်းသွားရင်မဖြစ်လို့မြင်မယ်ပေါ့တဘာဝလေးကိုပြောပြတယ်အဲ့ဒါလို့စိတ်ကိုဘာကြောင့်ဖြူအောင်ထားခိုင်းတာတော့စိတ်ဖြူစင်လို့ရှင်ဘလို့ကြူးကြည့်လို့ရမလို့ဆိုတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ဘုံတို့တက်ပြပြပြီးတော့ပြောစရာအလွန်ကောင်းတဲ့ ဒေသနာတစ်ပုဒ်ကဘယ်မှာတွေ့ရလဲဆိုတော့သင်္ကုတ္တပါဠိတော်ဧကတိပတ်ထဲမှာတွေ့ရတယ်။အဲ့ဒီမှာမြတ်စွာဘုရားစိတ်ကိုရှင်နဲ့ဥမာပေး။နော်စောစောကတော့စိတ်ကိုအဝတ်ပိုင်းလေးနဲ့ဥမာပေးတယ်နော်။အခုကတော့စိတ်ကိုရှင်နဲ့ဥမာပေးတယ်။ဖြတ်ပြောလိုက်မှာဒကာကြီးတို့နားတာအဆင်ပြေလားအတန်အဆင်ပြေလား။တရားမဟုတ်ဘူး။ပြပါရရှင်ပြဟိုဟုတ်ပြီဟုတ်ပြီဟုတ်ပြီ။ အဆင်မပြေဘဲနဲ့ဘုံဘုံရှိရနေတွန့်ပြောနေလို့ဖြစ်မှာဆိုတော့နောက်ဆန်တင်းတယ်ပြည့်ပြတ်တော့ပြတ်တော့မရှိပါဘူးဗျာဟုတ်ပြီဟုတ်ပြီနော်အဲ့လိုဆိုဘုံတို့ဒုတိယပိုင်းလေးဆက်ပြီးတော့နိုင်အောင်ကြည့်မယ်နော်ဒီမှာဗျာစိတ်ကိုဘာကြောင့်ဖြူရှင်တန်ရှင်းအောင်လဲဆိုတော့ဗျာဒါဖို့တိုက်တွန်းရတာကိုဆုံးမရတာကိုစိတ်ဖြူရှင်တန်ရှင်းလို့ရှင်ဘလို့အကျိုးကျေးဇူးတွေရမှာတော့အဲ့ဒီမိဂွန်လေးအတွက်နော်အလွန်မှသဘာဝကြားတယ်အားရစရာကောင်းတဲ့အဖြစ်တစ်ခုနော် အင်္ဂုတ္တပါဠိတော်ဧကနိပတ်မလားစိတ်ကိုဘာနဲ့ဥမာပေးရေနဲ့ဥမာပေးယဟန်တို့တဲ့ဖြူစင်တန့်ရှင်းပြီးတော့ကြီးလည်နေတဲ့ရေကန်တကကြီးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီရေကန်ထဲမှာငါးလေးတွေတောင်းနေတာကိုလည်းမြင်နိုင်တယ်အောက်သားလေးတွေဖြူလေးတွေရှိနေတာကိုလည်းမြင်နိုင်တယ်တည့်ရလေးတွေကျွေးပြီးတော့ဆွေးပြီးတော့နစ်သွားတဲ့အောက်ခြေမှာကန်နေတာကိုလည်းမြင်နိုင်တယ်ရေထဲမှာဘာပဲရှိနေရှိနေ ထွန်းပေါက်ပြီးတော့မြင်ရဘာလို့ဆိုရေကကြည်နေလို့ဟုတ်လားရေကကြည်နေတော့အဲ့ဒါလိုပဲတဲ့ကိုယ့်ရဲ့စိတ်ကလေးကအပြစ်အနာစာကင်းလို့ညင်နှောမှုတွေကင်းလို့အမိုက်တက်အမောင်တက်တွေကင်းလို့ဒီစိတ်ကလေးကြီးနေနေပဲတန့်ရှင်းနေမယ်ဆိုလို့ရှိရင်ဒီကြီးလဲတန့်ရှင်းတဲ့စိတ်နဲ့ဒီပုဂ္ဂိုလ်ဟာမဖြစ်မှာတော့ကိုယ့်ရဲ့အကျိုးရှိွားကိုလည်းပဲမှန်မှန်ကန်ကန်မြင်နိုင်လိမ့် သူတော်ဘာရဲ့အကျိုးစီးပွားကိုလည်းမှန်မှန်ကန်ကန်မြင်နိုင်တယ်မိမိသူတော်ဘာနှစ်ဦးသားတို့ရဲ့အကျိုးစီးပွားကိုလည်းမှန်မှန်ကန်ကန်မြင်နိုင်တယ်အလွန်တရာမှထုကဲမြင့်မြတ်တဲ့တာမန်လူသားတွေမသိနိုင်မမြင်နိုင်တဲ့တရားလူတရားမြတ်လို့ဆိုတဲ့မဲ့ဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရတဲ့အနေအထားတစ်ခုကိုလည်းအဲ့ဒီပုဂ္ဂိုလ်ဟာကြောက်ွားလိမ့်မယ်ဘလောက်အားရကြကောင်းလဲအဲ့ဒါကိုမြတ်စွာဘုရားဘယ်လိုပြောလဲနော်အနာဝိလေနစိတ်လေနအထထဝါပိညတတိပရတ္ထဝါပိညတတိဥပယတ္ထဝါပိညတတိ ဥဒရိံဝမနုဿဓမ္မအလမရိယညာဏတတနာအလမရိယညာဏတတနာဝိပေတံသစ္စည်းကရိတတိတိဧဒံဌာနဝိတတိဧဒံဌာနဝိစတိရှုရှင်တန်ရှင်းတဲ့ကြည်လင်တောက်ပတဲ့စိတ်နဲ့ကိုကျိုးရှိပါကိုမြင်နေတယ်သူများရဲ့အကျိုးရှိပါကိုလည်းမြင်နေတယ်မိမိသူတစ်ပါးနှစ်ဦးသားလောကကြီးတစ်ခုလုံးရဲ့အကျိုးရှိပါကိုလည်းမြင်နေတယ်နော်အလမရိယညာဏတတနာနော်ဥဒရိံဝမနုဿဓမ္မအလမရိယညာဏတတနာဝိပေတံ ဒီစကားမျိုးလေးတွေနားထဲကိုရှင်းနေအောင်မှတ်တာဟုတ်လားဟုတ်တယ်ဟာမနုဿဓမ္မနော်လူသားမနေသိတဲ့တရားထက်သာနော်နဲ့နော်လမရိယညာဏတတနာဝိသေထုကေတဲ့မြင့်မြတ်တဲ့မဉ္ဇဉ်ပုံဉ္ဇဉ်တွေကိုဆိုလိုတာဟုတ်လားအဲ့လိုတရားတွေကိုတစ္ဆိကရိတ္တိတိမျက်မှောက်ပြုနိုင်လိမ့်မယ်ဆိုတဲ့အေတန်ဌာနဝိဇ္ဇိအဲ့ဒီအကြောင်းဟာရှိကိုရှိတယ်။အခုလိုတော့စိတ်ကကြီးလင်နေလို့ဟုတ်လား ရေကကြီးလင်နေရေထဲမှာပါရှိတယ်ဆိုတာကိုမြင်တယ်လိုမျိုးစိတ်ကကြီးနေပြီဆိုလို့ရှိရင်ဒီစိတ်ကနော်ဘာလို့ရင်ကြိုးရှိမယ်ဘာလို့ရင်ကြိုးမဲ့မယ်ဘယ်သူအတွက်ငါအတွက်သူ့အတွက်အကုန်လုံးကောင်းတာနေနော်မြင်နိုင်အဆုံးစုံပဲထိသွားမှာတော့ဉာဏ်လေးအစစ်စစ်မြင်အတိတွေအစစ်စစ်မြင်ပြီးတော့မဉဏ်ဘုံဉဏ်တို့ဖြင့်တာနဲ့သိနိုင်မြင်နိုင်တဲ့နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုသာကြည်လင်ပန့်ရှင်းတဲ့စိတ်နဲ့မြင်ရလိမ့်မယ်သိရလိမ့်မယ်လို့အဲ့လိုခေါ်လောက်အားရတဲ့အကောင်ဟုတ်လား ဆန့်ကျင်ဘက်အနေနဲ့ပါပြောလို့ရေတွေကနောက်ကျနေပြီမိုးတွေဝါလို့ဟာဖုံတွေရောပလဲတွေရောအကုန်လုံးနှုံးတွေထားပြီးတော့ရေတွေကဝါကျင်ကျင်နဲ့နောက်ကျနေမှလည်းမသိတိမ်မှလည်းမသိအဲ့ဒီရေတွေနှံ့ကျင်ဘူးလို့ဘာမြင်ရမလဲဘာမှမမြင်ရဘူးယောက်သွားလည်းမမြင်ရဘူးငါလည်းမမြင်ရဘူးငါရှိလည်းမရှိလည်းမသိဘူးဘာမှမမြင်ရအဲ့ဒါလိုပဲတဲ့အဝိလေနစိတ်တွေနဲ့အထထံဝါပြီးအထထံဝါညတတိပရထံဝါညတတိ နောက်ကျတဲ့စိတ်နဲ့အကြည်လင်တဲ့စိတ်နဲ့ညှဉ်းနှွမ်းတဲ့စိတ်နဲ့ကိုယ့်ရဲ့အကျိုးစီးပွားမမကံမသိနိုင်ကိုယ့်ကိုဘာလို့လို့ဘာဖြစ်မယ်ဆိုတာတော့မသိဘူးဆိုတိုးတာပဲကောင်းမထင်လို့တော့လှုပ်လိုက်တာပဲဒါပေမဲ့ပင်ကိုညံအမြင်ကွာစားပြီးတော့မှောက်မှားနေတဲ့အခါကျတော့လှုပ်သမျှအလွဲဒါပါပဲညှဉ်းနှွမ်းတဲ့စိတ်ကိုအခြေခံပြီးတော့သွားနေတာကိုသဘောပေါက်ရင်လည်းဘုံပြောတာကိုကိုရိုးစီးပွားမမြင်နိုင်ကိုယူမမြင်တဲ့လူကသူများအကျိုးဘလို့မြင်မလို့ဘာမှမမြင်နိုင်ဘူး ဒီလိုသူကျိုးကိုကျိုးဘာလို့လို့ဘာဖြစ်မယ်ဆိုတာတော့တော့မသိတဲ့ပုဂ္ဂိုလ်ကထုကမြင့်မြတ်တဲ့တရားဥတရားမြတ်ကိုသိနိုင်မြင်နိုင်တဲ့အကြောင်းရှိကိုမရှိဘူးတဲ့။ဥဒ္ဒရိံဝမနုဿဓမ္မလမ္ပရိယညာဏတမနဝိသေတံသစ္စိကရိတတိတိနေတံဌာနဝိသတိဘလို့မှအဲ့ဒါမဖြစ်နိုင်ဘူး။ရေတွေကနောက်နေရေတွေကရတယ်ဘလို့မှမမြင်နိုင်တယ်လို့စိတ်တွေကနောက်နေပြီဆိုစိတ်နောက်တယ်ဆိုတော့ဘလို့နေရာမျိုးမှာတုံးတော့ကျွတ်တို့ရွာတွေကတော့စိတ်နောက်တယ်ဆိုတော့ယူတဲ့လူတွေကိုပဲတုံးတာနော်။စိတ်နောက်တာ တော်တော်ကောင်းတယ်နော်အဲ့ဒီစကားစိတ်ကဘလို့ဖြစ်နေလဲနောက်ခေါင်းနေနောက်နေရင်ခံစားရတာဘလို့နေတော့နော်ဘာမှကြည်ကြည်လင်းလင်းရှင်းရှင်းလင်းလင်းမရှိဘူးမလေးတခါလေးစိတ်တွေကလည်းနောက်နေတာဟုတ်လားဆရာမြတ်စွာဘုရားပေးတဲ့ဥမာအလွန်ကောင်းတယ်နော်နောက်ကျတဲ့ရေကြည်လင်တဲ့ရေအဲ့ဒါလိုပဲနောက်ကျတဲ့စိတ်ကြည်လင်တဲ့စိတ်ဟုတ်လားသူတို့ရဲ့အစွမ်းတတိဒီနေရာချင်းနောက်ကျတဲ့စိတ်ဆိုရင်အစွမ်းတွေဘလို့တုံးနေကိုယ့်အတွက်ကိုယ်တော့မသိဘူး သူများအတွက်ဆိုတော့ဝေးရောဟုတ်လားတရားတို့တရားမြတ်ဆိုတော့ကိုတို့တောင်ဝေးသွားတယ်ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့မြတ်စွာဘုရားကဘာကြောင့်ဒီစိတ်ကိုဖြူရှင်းအောင်နှံ့ရှင်းအောင်ကြိုးပမ်းအားထုတ်ခိုင်းတယ်လေနော်မိကွန်းထုတ်မယ်ဆိုလို့ရှိရင်ဒီဒေသနာလေးကိုထောက်ဆပြီးတော့မှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်တိတိယောက်ယောက်ဖြည့်တတ်ဖို့လိုတယ်နော်အလုံးနဲ့ပြောရရင်တည်တင်တည်တိုင်းမြင်တဲ့မြင်လိုက်တာကိုသိမယ်မြင်မယ်နောက်ဆုံးဘယ်ထိသိသွားမြင်သွားမှာတော့ နိဗ္ဗာန်ချမ်းသာကိုတော့သိနိုင်မြင်နိုင်တဲ့အဆင့်ကိုရောက်သွားဒါကြောင့်စိတ်ကိုဘာကြောင့်ဖြူအောင်ထားခိုင်းတာတုံးလို့မေးရင်သိနိုင်မြင်နိုင်စွာမြင်မအောင်စိတ်ကိုဖြူအောင်ထားခိုင်းတာဖြူရှင်တဲ့စိတ်ကလည်းသိနိုင်မြင်တော့တဲ့စိတ်ကမသိနိုင်ဘူးဒီအတိဒီအမြင်လေးရပဲတကယ်တမ်းပြောရရင်တော့ဘဝရဲ့အနှစ်သာရဒီဟာအနှိမ့်အမြင့်ဒီပင်လေလူတယောက်ရဲ့လူဘဝရဲ့လူတယောက်တန်ဖိုးရဲ့အနှိမ့်အမြင့်ပြောရရင်ဟုတ်လား အတိအမြင်နှိမ့်ရင်ဒီလူဘဝဟာဒီလူအဆင့်တန်းဟာနှိမ့်တယ်။နော်အတိအမြင်မြင့်ရင်ဒီလူတန်ကိုဒီလူအဆင့်တန်းဟာမြင့်တယ်။ဟုတ်လား။ level ကိုဘုန်းဘုန်းတို့အတိညာနဲ့လားတိုက်တာတဲ့။ဟုတ်လား။ဘုန်းဘုန်းခဏခဏပြောဦးပါတယ်။တိရိစ္ဆာန်တဲ့လူတွေနဲ့ဘာကွာတာလို့သူတို့လည်းပဲမျက်စိလေးနှလုံးနဲ့နားလေးနဲ့ပေါင်းနဲ့တော်တော်ကြီးကိုတူရနော်တကယ်တမ်းတိဆောက်ထားပုံအာယတနာ6ပါးနဲ့တိဆောက်ထားတာပဲဟုတ်တယ်မဟုတ်လား။ စဉ်းစားကြည့်တော့မျက်စိနာနာတရားကိုစိတ်နဲ့သူတို့လည်းခံစားတတ်တဲ့သိတယ်ဒါပေမဲ့ဘလောက်ထိသူတို့ကလူနဲ့ရှင်လိုက်ရင်လိမ့်ကြနေတော့သူတို့ဘုံဘုံတို့တတ်လည်းပဲဘာမှသူတို့မတရားဆွလို့လည်းမရဘာခွင့်ရေးမှလည်းမရှိဟုတ်တယ်မို့လားထင်တယ်လို့လူတွေကလုပ်နေကြနော်နော်တိရစ္ဆာန်လေးတွေဘာလို့လူနဲ့တိရစ္ဆာန်တွေကအောက်ကြီးကွာနေတာအသိဉာဏ်ခွာလို့ပဲလေအဲ့လိုပဲလူချင်းချင်းလည်းပဲကွာခြားတယ်ဆိုတာဒီပြင်ကွာခြားမှုတွေတကယ်တမ်းက ခွန်းတို့ကသိအရေးမထားတဲ့ဘူးဒီပြင်ကွာခြားမှုကတော့အောက်ကြီးပြောပတ်လောက်နော်သိနိုင်မြင်နိုင်ဆိုကွာခြားမှုတည်တာတကယ်ပြောလောက်တဲ့ကွာခြားမှုဒါကိုဘုံဘုံတို့နားနေရမယ်ဟုတ်လားဒါကြောင့်ကိုယ့်ဘဝရဲ့သိနိုင်မြင်နိုင်ခြင်းဟာနော်ဘလောက်တော့အရေးကြီးတယ်လဲအရေးပါတယ်လဲဆိုတာကိုနားလည်ပြီးတော့အတိသိနိုင်မြင်နိုင်တဲ့အနေအထားတစ်ရပ်ကိုရောက်ရှိပါဘယ်လိုအနေဘယ်လိုစိတ်ကလုံနိုင်တာလဲကြည်လင်တန်ရှင်းတဲ့စိတ်ဖြူရှင်တဲ့စိတ်ကလုံနိုင်ဟုတ်လားတမို့လုံမြင်ပါတဲ့ဒီသိနိုင်မြင်နိုင်ခြင်းကို နော်နောက်ကျတဲ့စိတ်ကလုံးဝမလုံးနိုင်တော့ဘာကြောင့်စိတ်တွေကနောက်နေတာလဲမဖြူစင်းနေတာလဲဆိုတော့16မျိုးတောင်ပြောတယ်နော်အနှစ်ချုပ်ပဲဆိုရင်တော့ကိလေသာ10ပါးပေါ့ဒါနဲ့ပို့ပြီးတော့အနှစ်ချုပ်အောင်ပဲဆိုရင်တော့ဘာပြောမလဲလောဘဒေါသမောဟ3မျိုးပေါ့နော်အဝိဇ္ဇာမလမလတပရမမလမတိမှုအဝိဇ္ဇာတော့အညစ်အကြေးတကအညစ်အကြေးထဲမှာအဆိုးဆုံးပဲလို့ပေါ့အခုကျတော့ခေါင်းဆောင်အနေနဲ့တက်ပြီးတော့ဟောတာလည်းရှိ ဟုတ်လားဒါဦးဇင်းတို့ဒုတိယပိုင်းအနေနဲ့ပြောပါမယ်ဟုတ်လားဘာကြောင့်စိတ်ကိုဖြူအောင်မြတ်စွာဘုရားထားခိုင်းတာရောဘလို့အကျိုးရလဒ်ကိုမြင်လို့ထားခိုင်းတာရောဆိုဘုန်းဘုလို့လိုရင်းအဓိကကြတဲ့အချက်ကိုပဲပြောလိုက်ပါတယ်ဟုတ်လားစိတ်ဖြူစင်တန်ရှင်သိနိုင်မြင်နိုင်စွာအာကြီးတော့ဘယ်အထိနောက်ဆုံးသိသွားမှာတော့နိဗ္ဗာန်ချမ်းသာတိသိမှာအဲ့ဒီကြမှာဒုက္ခတကယ်ငြိမ်းပါနော် ဒီအကျိုးရလက်အစိုးဆုံးအကျိုးရလက်မရသေးခင်မှာဈာကာလမှာလောကီလိုအများကြီးအကျိုးရလက်တွေရှိတယ်နော်ဒါတွေကိုဘုံဘုံတို့အချင်းအခြေအနေရအသေးစိတ်မပြောတာနော်အပေလေးပါစိတ်ကြောင့်သွားသည်နိဗ္ဗာန်ရမှုစိတ်ကပြုသည်စိတ်ကိုလွတ်တာဆင်းရဲပွားမှုစိတ်ကိုထိအင်းငိမ့်နိဗ္ဗာန်ကြီးဟုတ်လားငယ်ငယ်တော့ကတော့အလွန်ကိုပြောလို့ကောင်းတဲ့အကြောင်းအရာလေးပေါ့အခုလည်းပဲသူကပြောလို့ကောင်းနေစေပဲဟုတ်လားစိတ်ကိုဖြူစင်တန်ရှင်းအောင်ထားခြင်းဟာအရာအလုံးကောင်းအောင်လုပ်လိုက်တာပဲဒီ ။အောင်ဆိုအကုန်လုံးကဒီစိတ်ကိုပဲဘုံဘုံတို့အခြေခံနေတာကိုဟုတ်ရဲ့လား။အဲ့လိုဆိုရင်ဘုံဘုံတို့တရားရဲ့နောက်ဆုံးပိုင်းလေးသွားအောင်နော်။ဒီလောက်အရေးပါတဲ့စိတ်ကိုဖြူရှင်တန်ရှင်းအောင်ထားတဲ့ကိစ္စဘလို့နီလန်းကိုအသုံးပြုပြီးတော့ဒီစိတ်ကိုဖြူရှင်တန်ရှင်းအောင်ဘုံဘုံတို့ကြိုးပမ်းအထောက်ကြပါတော့ဆိုတဲ့အပိုင်း။ဟုတ်လား။ဒါကိုလည်းအနှစ်ချုပ်ပြီးတော့လုံးနဲ့ပြောမယ်ရှင်။သတိပဋ္ဌာန်နီလန်းကိုအသုံးပြုပြီးတော့ ဘုံဘုံတို့ရဲ့စိတ်ကိုဖြူရှင်တန်ရှင်းအောင်ကြိုးစားကြပြီဒါလည်းပဲမြတ်စွာဘုရားအခိုင်အမာဟောတာတယ်နော်ဧကယနောယဘိကွေမေကောတတ္တနဝိသုတ်တိယဒီအစလာတယ်နော်မဟာသတိပဋ္ဌာန်တုတ်တန်ကြီးကိုဟောတဲ့နေရာမှာသတိပဋ္ဌာန်တရားကိုဘယ်လိုကြိုးပမ်းအထောက်ရတယ်ဆိုတဲ့နိလန်ပိုင်းတွေကိုအသေးစိတ်မပြောသေးခင်မှာစစချင်းဏိဒံဘာလို့ရင်စပြောတာ ဒီသတိပဋ္ဌာန်တရားကိုစူးစမ်းအားထုတ်ရင်ရရှိမဲ့အကျိုးကျေးဇူးကိုအရင်စပြောမယ်နော်အဲ့ဒီအကျိုးကျေးဇူးမှာလည်းပဲဘယ်အကျိုးကျေးဇူးကိုခေါင်းကောက်ပြီးတော့အရင်ပြောလို့ဆိုတော့ဟောတတ္တန်ဝိတ္တုဒိယသတိပဋ္ဌာန်တရားပွားများကြတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကိုအဲ့ဒီသတိပဋ္ဌာန်တရားကပဲအဲ့ဒီလူပွားများနေတဲ့သတိပဋ္ဌာန်တရားကပဲဖြူရှင်တန်ရှင်းအောင်စေကြောပေးလိမ့်မယ်လို့ပြောတာအဖြေတွေ့ရနော်စိတ်ကိုဖြူအောင်ဘုန်းဘုန်းတို့ဗေနီလန်းကိုအသုံးပြုမယ်နော်သတိပဋ္ဌာန်ဒီလန်းကိုအသုံးပြုမှာ တတ္တနာဝိသုဒ္ဓိယဒီလိုပါဠိလေးတွေကိုနော်အခြေခံကြားတဲ့အရေးပါတဲ့ဒေသနာလေးတွေနှုတ်ထဲမှာတိုးနေလို့ထားတရားနာရင်လည်းဒါမျိုးလေးတွေမှတ်ထားဗမာလိုအတိပ္ပယ်မှတ်ရုံနဲ့မကဘဲနဲ့အမြတ်စွာဘုရားမူရင်နှုတ်ကပတ်တော်မကရပါတာပါဠိစကားလေးတွေမလုပ်တော့ဘူးမှတ်ထားဖို့တော့နော်တတ္တနာဝိသုဒ္ဓိယနော်တတိပဋ္ဌာန်တရားဟာပေါင်းများကြတဲ့ပုဂ္ဂိုလ်ရဲ့စိတ်အဲ့ဒီတတိပဋ္ဌာန်တရားကဘင်းကျူရှင်တန်ရှင်းအောင်လုပ်လိုက်တယ် ဖြူရှင်တန်ရှင်းဖို့အတွက်သတိပဋ္ဌာန်တရားသည်ရှောင်းတမ်းရမယ်တစ်ကြောင်းပြီးသောလမ်းဖြစ်မူရင်းအထိပ္ပယ်ကတော့အဲ့ဒီတိုင်းလေးလားဧကာယနောယံဘိခဝေမကောမကဆိုတာလမ်းဧကာယနာဆိုတာတစ်ကြောင်းပြီးသောလို့အကြံဉာဏ်အထိပ္ပယ်ရတယ်ဟုတ်လားစိတ်ဖြူရှင်တန်ရှင်းရတန်ရှင်းခြင်းရတဲ့ပုဂ္ဂိုလ်ဒီအတွက်ကြိုးစားအထောက်ရမယ်နော်နီလန်တတိယဖြင့်ရှောင်းတမ်းရရမယ်လမ်းအဲ့ဒီလမ်းဟာဘယ်လမ်းလို့လို့မြင်ပရိပဋ္ဌာန်တရား လူစဉ်သတိပဋ္ဌာန်တရားဟာရုပ်ပိုင်းဆိုင်ရာကိုဘုံဘုံတို့အမှန်ကန်အောင်ပြီးအမှတ်ရနေတဲ့ကာယ ानु ပဒနာသတိပဋ္ဌာန်ရှိတယ်။ခံစားမှုပိုင်းဆိုင်ရာရဲ့အပေါ်မှာအမှန်ကန်အောင်ပြီးအမှတ်ရနေတဲ့ဝေဒနာ ानु ပဒနာသတိပဋ္ဌာန်ရှိတယ်။အဲစိတ်ပိုင်းဆိုင်ရာအဆင့်အတန်းတွေအနေအထားမျိုးစုံတွေနော်မမှန်ကန်ကအောင်ပြီးအမှတ်ရပြီးတော့နော်နေဖို့သင်ကြားပေးထားတဲ့စိတ်ဓာတ် ानु ပဒနာသတိပဋ္ဌာန်ရှိတယ်။နော်မြင်ချင်းကြားချင်းတန်းရှုချင်းစားတော့ချင်းတွေ့ထိချင်းတွေ့ကြံချင်းအစရှိတဲ့ နော်ကြောင်းကျိုးဆက်ဖြစ်စဉ်ဓမ္မသဘာဝလေးတွေအသေးစိတ်ဖြစ်ပေါ်ပြောင်းလဲနေတဲ့အနေအထားလေးတွေကိုအမှတ်တတိယပြီးတော့နော်နေဖို့သင်ကြားပေးထားတဲ့ဓမ္မနုပဒနာပြိပဌာန်ရှိတယ်ပြိပဌာန်ဘယ်နှပါတော့၄ပါဒါကိုဘုန်းဘုန်းတို့ထပ်ပြီးတော့အနှိမ့်ချုပ်လိုက်မယ်ဆိုလို့ရှိရင်ကိုယ်ခန္ဓာမှာရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ဘယ်ဖြစ်ချင်းတရားကိုမဆုဘူး ဖြစ်နေတဲ့အတိုင်းလေးအတိအမှတ်ပြုပြီးတော့နေတဲ့အလေးအကျင့်ကိုဒါသတိပဋ္ဌာန်အထုတ်တယ်လို့ပြောတာဟုတ်လားဒါထက်ရှင်းအောင်ဘုံဘုံတို့ပြောတတ်တော့ဘူးနော်ဥက္ခဏမှာဘာပဲဖြစ်ဖြစ်အဲ့ဒီဘာပဲဖြစ်ဖြစ်ဆိုတဲ့ဥစ္စာအလွန်ကျေပြန့်လာတယ်နော်အဲ့ဒီဘာပဲဖြစ်ဖြစ်ဆိုတာကိုအကျဉ်းကြီးကြီးနှစ်ပိုင်းပိုင်းလိုက်မယ်ဆိုလို့ရှိရင်ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ဟုတ်လားရုပ်ဆိုတာဘာလို့ရုပ်တတိရူပံ ဖောက်ပြန်နေတဲ့သဘောကိုရုပ်လို့ပြောတယ်။ဖောက်ပြန်နေဆိုတာဘာလို့ခုတစ်မျိုးလိုကြတစ်မျိုးဖြစ်နေတာကိုပြောတာ။ဟုတ်တယ်မို့လား။ဒါရုပ်နံဆိုတာကျတော့သူက၄မျိုးပိုင်းပြီးတော့အကျဉ်းမြင်နားလည်ရမှာနော်။ကိုအကြောင်းကိုနားလည်တာဟာမျက်နှာစရာအကောင်းဆုံးကုသိုလ်ကြီးနော်တကယ်တမ်း။ဟုတ်လား။ဘုဘောအကြောင်းကိုနားလည်မှုရှိတာဟာအမြင့်မြတ်ဆုံးကုသိုလ်ဖြစ်တယ်လို့အမျက်နှာဆုံးမျက်နှာစရာအကောင်းဆုံးကုသိုလ်ပဲ။အဲ့ဒီကုသိုလ်အားနေနေလို့ဘုန်းဘုန်းတို့ဆင်းရဲတာ။ အဲ့ဒီကုသိုလ်အားနေနေလို့ဆင်းရဲကမလွတ်ဘူးဟုတ်လားတော့နန္တရားကိုဘုန်းတို့အကျဉ်းပြဘယ်ပိုင်းတော့ပချာပြီးတော့နန္တဲ့နော်လေးပိုင်းခန်းစာတွေမကောင်းနေမကောင်းဘူးကြိုက်တယ်ကြိုက်ဘူးရဲ့အခြေခံအကြောင်းတရားလို့ပြောရမယ်ကောင်းတယ်မကောင်းဘူးခန္ဓာတယ်မခန္ဓာဘူးဒါပါတော့ဒုက္ခဒုက္ခနော်အနန္တရားဟုတ်လားဒါပါပဲညာပဲစိတ်ထဲမှာ automatic မှတ်ထားတယ်ဘုရောကမှတ်ထားတာလေးနဲ့ပေါင်းပြီးတော့တခါတည်းရှုပ်ထွေးနေအောင်ဘုံတို့မှတ်သားထားတဲ့အစုဝေးကြီးလေးရှိဟုတ်လားအကောင်အစုအမျိုးမျိုးမှတ်သားထားတယ်ဘုံဘုံတို့ရဲ့တုံ့ပြန်တင်မှုတွေကအဲ့ဒီမှတ်သားမှုအခြေသင်ညာပေါ်မှာပဲအခြေခံပြီးတော့တုံ့ပြန်ကောင်းတယ်ကောင်းမှုချလိုက်မကောင်းမှုထင်မှုထင်တယ်လို့တုံ့ပြန်ပြလိုက်သင်ညာမှာအခြေခံတယ်နော်ဥပလေကျေပြန်လုံးလို့မြတ်စွာဘုရားနဘခန္ဓာ အစီအဝေးတစ်ခုအနေနဲ့တင်ရခန္ဓာလို့ပြောတာဟုတ်လားဝိညာဉ်ခန္ဓာတင်ရခန္ဓာပြီးတော့မှလာနော်သင်္ခါရခန္ဓာနော်စေတနာတိုက်တွန်းနှိုးဆော်မှုစေတနာကောင်းဆောင်တဲ့နော်စေတသိက်တရားတွေရဲ့အစုသင်္ခါရတရားလွယ်လွယ်လေးနားလည်အောင်ပြောရင်တုံ့ပြန်နေတဲ့သဘောတွေသင်္ခါရတရားလို့နားလည်ရဘုန်းတို့စိတ်ကအခြေခံအဖြစ်ဒီဝေဒနာတွေပေါ်မှာတင်ညာတွေပေါ်မှာအခြေခံပြီးတော့တုံ့ပြန်နေတာကြိုက်စရာကောင်းတဲ့ ခံစားချက်တွေနဲ့ဆိုရင်ဘုံတော်လောဘနဲ့တုံ့ပြန်ဆွဲမဲ့မှုနဲ့တုံ့ပြန်ဟာဆက်ဆုပ်စရာကောင်းတဲ့ကြောင်းဝဲဖွယ်ရလို့ကိုယ်စိတ်ထဲမှာထင်ထားတဲ့ဒုက္ခဝေဒနာတွေနဲ့တွေ့ရင်တော့ဘယ်လိုဘုံတော်တုံ့ပြန်တော့နော်ဒေါသနဲ့တုံ့ပြန်တာနော်လောဘဒေါသပဲတကယ်တမ်းဟိုဒါသင်္ခါရတရားဆိုတာလောဘဒေါသတွေကိုပြောနေတယ်ဟုတ်လားဒါကဝေဒနာနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုလေးပညာနဲ့ပတ်သက်ပြီးတော့လည်းတုံ့ပြန်နေတာကောင်းတယ်လို့မှတ်ထားတာလေးတွေနဲ့တွေ့ကြုံလာပြီရှင်ပါပြုံးနေတာဟုတ်လား မကောင်းဘူးလို့မှတ်ထားတာလေးနဲ့ဘုမတို့တွေ့ကြုံလာပြီဆိုရင်မဲ့နေရတယ်ဒါကြောင့်မတို့လူတယောက်ကကိုယ်မုန်းနေတယ်ကိုယ်ကလည်းသူ့ကိုမုန်းနေဒီလူကောင်းဖို့မကောင်းဘူးအတူရုပ်မှလို့ထင်တာအဲ့ဒီလူမြင်လိုက်တာနဲ့မဖြစ်သွားပြီတော့စိတ်ထဲမှာခံရတဲ့အခက်သွားတယ်မှတ်သားတာလေးတစ်ချီတော့သူအခုရုပ်ရှင်မှာရုပ်မှတော့ဒါပေမဲ့ကိုယ်တစ်ချီတော့ရုပ်ထားတဲ့လူရုပ်မှဆိုတဲ့ဒစိကခွာကုန်မခွာဘူးဘယ်တော့မှခွာတော့ကတ်ထားတာလားသူ့ဟုတ်လားဘယ်သူကအဲ့ဒီဒစိကဘယ်သူကတ်ထားတာလဲ သင်ညာကတ်ထားတာအဲ့ဒီဒစိကတ်ထားတဲ့အခါကျတော့ကိုကအဲ့ဒီလူကိုမမြင်တော့ဘူးလူမှလူပဲမြင်တော့အဲ့လိုလူမှလူမြင်တဲ့အခါကျတော့ဘယ်လိုတုံ့ပြန်လဲဒေါသနဲ့တုံ့ပြန်မှာပေါ့ကောင်းတယ်ဆိုတဲ့ဒစိကတ်ထားတဲ့လူကျတော့ဘယ်လိုတုံ့ပြန်မလဲအပြုံးနဲ့လောဘနဲ့တုံ့ပြန်မှာပေါ့အဲ့ဒီတုံ့ပြန်မှုတွေကိုဘာလို့ခေါ်မလို့အကြံဉာဏ်ဖြစ်သင်္ခါရဟုတ်လားသင်္ခါရတရားကြီးဘယ်တုံ့ပြန်မှုမှအနှစ်သာရတော့မရှိဘူးတကယ်ရတာသူ့ကိုသင်္ခါရတရားကိုမြတ်စွာဘုရားနဲ့ဥပမာပေးတော့ငါပြောတော့နဲ့ဥပမာပေးရနော် ဟုတ်တယ်မဟုတ်လားရုပ်ကိုကြတာဗာနဲ့ဥမာပေးကြာဘူးလို့တော့တရားစစ်ဆိုပေါ့ရုပ်ကိုကြတာဗာနဲ့ဥမာပေးရဒီလောက်အခြေခံကြတဲ့ဒေသနာတွေကိုမိမပြစ်သိဘူးနော်ရုပ်ကိုဗာနဲ့အေးယူပန်ရေမြုပ်ဥမာယူပန်အေရုပ်ရေမြုပ်ပဒံဟုတ်ပါအစာရီတိုးလာပြီးသားတင်ဟုတ်လားဝေဒနာဆက်ရေဘွက်တန်တန်ရုပ်ကိုကြတော့ရေမြုပ်တုံးကြီးဘုန်းတို့ညစ်ပတ်နေတဲ့မိုးကမှရေမိုးရွာတဲ့အခါမှာဒီ မြေကြီးဩဇာတွေဘာတွေအညစ်ပတ်တွေအကုန်လုံးရောတဲ့အခါမှာလေရေကအရှိန်နဲ့ရှားတဲ့အခါကျအဲ့ဒီဆက်ပြသဘောမျိုးပေါ့နော်ညစ်ပတ်နေတာတွေနဲ့ရေရဲ့အရှိန်နဲ့လုပ်တဲ့အခါကျတော့ဘူပေါင်းသေးသေးလေးတွေရှုတယ်ဘူပေါင်းလေးတွေတကယ်ပစ္စည်းလေးတွေဟုတ်လားအဲ့ဒီဘူပေါင်းသေးသေးလေးတွေရှုရှုရှုရှုတော့လည်းဘာဖြစ်လဲဒီမြုပ်တုံးကြီးဖြစ်သွားတယ်ဒီမြုပ်တုံးကြီးအဝေးကနေကြည့်အမလေးအဆိုင်ခဲကြီးပူပူကြီးနော်ပေချာတော့ကြည့်တော့မှရေရဲ့အရှိန်နဲ့ခါလဲတီးဆောင်နေတဲ့အမြုပ်ကလေးကလည်းတီးဆောင်နေတဲ့ပလပလပလနဲ့ဖြစ်နေတာအဲ့ဒီနာသေးချာကတ်ကြည့် ဟုတ်လားဖြစ်ပြီးတော့သူလည်းတီးရှောင်းတာဟိုဘက်ဟိုဘက်ပြအောင်မှဖြစ်နေတော့ပေါ့ပေါ့ပေါ့နဲ့ပြောင်းနေတာဖြစ်တဲ့ဟာဖြစ်တယ်ပြောင်းတဲ့ဟာပြောင်းနေတယ်အဲ့ဒီရင်မြုပ်ကြည့်ဒါလေးအဖြစ်နဲ့အပြက်ကညှနေတဲ့အခါကျတော့ပုံကမပြဲဘူးပဲဒီတိုင်းဒီတိုင်းပဲထင်တယ်တကယ်တကယ်တော့အဲ့လိုဟုတ်လားဘုံတို့ခန္ဓာရတာအဲ့တိုင်းပဲနော်ရုပ်ကပါနော်ရေမြုပ်ဝေဒနာပါနော်ရေပွက်ရေပြင်ပေါ်မှာအရှိန်နဲ့ရေပြောက်ကလေးကြာတယ်ဒီလိုတစ်ခုကြာတယ်ဝိုင်းကလေးအကွင်းကလေးဖြစ်သွားရေလိုက်အဝိုင်းကလေးကို ရေပွက်လို့ပြောတာလိုင်းလေးထတာစိတ်ထဲမှာခံစားမှုဆိုတာလိုင်းလေးထဆိုတာတကယ်တမ်းအဲ့ဒီလိုင်းရပါတော့ဖြည်းဖြည်းနဲ့ပြေသွားတာကျဲပြီးတော့ပြေသွားတာနော်လိုင်းရပါဖြစ်သွားတယ်ပြေသွားတဲ့သဘောရှိတယ်ခံစားချက်ဆိုတာအဲ့တိုင်းကောင်းတဲ့ခံစားချက်ပဲဖြစ်ဖြစ်ဆိုးတဲ့ခံစားချက်ပဲဖြစ်ဖြစ်အစဖြစ်ကတော့ဝုန်းဆိုဖြစ်လာပြီးတော့အပြေသွားဘလောက်ကောင်းတော့မြတ်စွာဘုရားပေးတဲ့ဥမာအဲ့ဒါလက်တွေ့နားလည်ဖို့လိုနေတာနားမလည်တဲ့ခါတည်းအရာမရှိဘူးနားလည်မှရတာရှိတယ် ယုတ်ကပါတော့ရေမြုပ်ဝေဒနာရေပွက်သင်ညာကြတာပါလို့တန်လက်တယ်တန်လက်ကမြင်မှုမှအဲ့ဒါပြောလို့ခေါင်းတာဟိုတနေ့ကဓမ္မကြီးတယောက်ကတန်လက်ကဘယ်ဟာပြောတာလဲဆိုတော့ तू ကနားမလဲတန်လက်ဆိုတာကို तू ကသိကိုမသိဘူးအဲ့တော့သင်ညာဟိုတန်လက်နဲ့ဥမာပြီးတော့တန်လက်ကဘာမှမသိတော့ तू ကတော်တော်ကိုခံရခက်နေကုန်ရတယ်တန်လက်ကိုဘာမှမသိဘူးအဲ့ဒါ तू လည်းနားလဲအောင်မလဲရှင်းပြလိုက်တာဟုတ်လားဘုံဘုံမြင်ဘူးလေအတေတန်လက်ကိုတကယ်ရည်တယ်လို့ထင်တာအိုးနေရမ်းပူတဲ့အခါမျိုးမှာ ညီကြီးကထွက်တဲ့အငွေနဲ့ဘလူတွေဓာတ်ပြုပြီးတော့ဘလူတွေမျက်စိကိုလှည့်သားသွားအဲ့တော့အဖြေမှမထုတ်တတ်ဘူးဒါပေမဲ့စိတ်ထဲမှာတော့တကယ်ရည်လေးထင်ပြီးတော့ဘုံဘမိတိလာကနေပြီးတော့ဟိုဘက်အောက်တောင်ဘက်သွားတော့ကားတောင်ရက်ပြီးတော့ကြည်ရတယ်အရှိကကြီးကတော့ဘယ်လုံးမှမလည်းမဟုတ်ပြီးတော့နော်တင်ညာမှတ်သားမှုဆိုတာအဲ့ဒီတန်လက်နဲ့ပြောဟုတ်လားသင်္ခါရကျတော့ခုနသင်္ခါရပြောရင်လည်းစကားအဲ့ဒီရောက်သင်္ခါရပါရတယ်မပြောတော့နဲ့တပတ်ခွာလဲအကာပဲတပတ်ခွာတဲ့အကာပဲဆိုတာဟုတ်လား အားနဲ့မှမရှိဘူးနောက်ဆုံးပါကျန်လာတယ်ဝိညာဉ်နံတရားတွေမှာခေါင်းဆောင်ကြီးဆရာကြီးသူ့ကိုဒေသနာရတော့နောက်ဆုံးမှဟောတာဒါပေမဲ့သူကခေါင်းဆောင်တကယ်တမ်းကမနောပုပ္ပင်္ဂမဓမ္မမနောတိဋ္ဌမနောမေယနံတရားတွေကမှာစိတ်ကစိတ်ဝိညာဉ်ခေါင်းဆောင်ပြောဝိညာဉ်ကိုကျတော့ဗာပြောတယ်မြတ်စွာဘုရားဝိညာဉ်မျက်လက်ဆရာကြီးကဲဘုမတကယ်ဆရာကြီးနော် ဟုတ်လားစိတ်ရဲ့လှည့်စားချက်တွေနဲ့ဘုံဘုံတို့သွားနေတာကြီးနော်ဒါပါတော့ကိုအကြောင်းကိုသိအောင်မြတ်စွာဘုရားကနော်ဒီဥပမာလေးတွေမပါဘဲနဲ့ပြောမယ်ဆိုရင်ဆိုလိုရင်းအဓိပ္ပာယ်ကိုဘုံဘုံတို့ခက်ခက်ခဲခဲနားလည်အောင်ကြိုးစားမြတ်စွာဘုရားလည်းအရန်ကိုခက်ခက်ခဲပြောရမှာသိလားဥပမာလေးတွေနဲ့ပြောလိုက်တဲ့အခါကျတော့အော်ငါဘဝကြီးอ่ะဒါဒါမျိုးကြီးပါလားဟုတ်လားရေမြုပ်တုံးကြီးမှာပါတော့ရေပွက်တွေရေမတန်လက်တွေရေငပြောတုံးရေမျက်လက်ဆရာကြီးဘိုင်းပြီးတော့ နော်ဘဝဆိုတာပဲပေါ့နော်ဘုရားကိုမျိုးတရားတတိပဌံတရားခြုံပြောနေတာဟုတ်လားနော်ကိုအကြောင်းကိုသိတာကတော့အလွန်တန်ဖိုးကြီးတဲ့မျက်နှိုးစရာကောင်းတဲ့အလွန်မှလည်းမြင်မာတဲ့ကုသိုလ်ကောင်းမှုကြီးဟုတ်လားတတိပဌံတရားဆိုတာဒီအစုဝေးကြီးတွေဒီသဘာဝတရားတွေဖြစ်နေတာကိုအမှန်တိုင်းသိအောင်တတိထားနေတဲ့အလေးအကျင့်ကိုဒါတတိပဌံတရားလို့ပြောဒီအစုဝေးကြီးထဲမှာပုဂ္ဂိုလ်တ attva ပါရမဟုတ်ဘူးတရားဒါဘုန်းတော်ကအမြဲတမ်းတက္ကာဒိဋ္ဌိဟုတ်လားဒီဒိဋ္ဌိ အနုတ္တရသဘောနေတယ်ကိန်းနေတဲ့အခါကျဘသူမြင်လိုက်မြင်လိုက်ကိုယ်ကိုတတဝါကြီးထင်နေဟုတ်တယ်မို့လားအဲ့ဒီအထင်တွေကိုကိုင်းဒီတိုင်းစိတ်အတွေးလောက်နဲ့သူကပျောက်ပြက်သွားမှာမဟုတ်အတ္တကာဒိဋ္ဌိကိုမြတ်စွာဘုရားလွယ်လွယ်နဲ့ပယ်နိုင်လိမ့်မယ်လို့မဟုတ်နော်နှုတ်ပြရမယ်ဆိုအမြင့်ဆွဲနေလို့တုတ်ခိုင်းတာမြတ်စွာဘုရားအတ္တတုဒိဋ္ဌိဥပိ္ပဇအတ္တဒိဋ္ဌိကိုပယ်နှုတ်ရ တပွဲပေါ်မှာရှိတဲ့ပစ္စည်းကိုတွန်းချလောက်တော့ဖဲပြစ်လောက်လွယ်တာမဟုတ်ဘူးနော်ဒီထဲမှာအဝေးရပင်ရဲ့အမြင့်မျိုးလို့အရှိရှိအဝေးရပင်အမြင့်အလွန်ရှိတာပဲဟုတ်လားအဲ့ဒီအမြင့်ကိုဆွဲလုပ်တယ်လို့မျိုးဘုံဘုံတို့မှာခဲခဲခဲကြိုးစားနေတယ်တတတရားလုံးဆွဲလာတဲ့ဆွဲပေါ့နော်အဲ့ဒါဘယ်နည်းနဲ့ဘုံဘုံတို့နှုတ်တတိပဋ္ဌာန်နည်းနဲ့နှုတ်ရကိုအထင်မှားနေတာကဒီယုံနာရဲ့အပေါ်မှာပဲထင်မြင်တယ်လို့ထင်နေတဲ့တွေ့ကြတယ်အထင်မှန်နေတယ်ဆိုရင်ဒီယုံနာကိုပဲပြန်ပြီးတော့ဘုံဘုံတို့ဟာဝေဖန်ရတယ်စီစေးရတယ် ကြပါစို့ကွာဒီလူကိုဒီလူကလူဆိုးကြီးဆိုကြပါစို့ဒါပေမဲ့ကိုယ်စိတ်ထဲမှာလူကောင်းလို့ဆိုရနေဆွေးကြပါစို့နားထောင်တော့တေချာနားထောင်လူတယောက်ကိုလည်းပေါင်းလာနေကြပြီကောင်းလိုက်တာပြောလို့ကိုမပြီးတော့ချီးမွမ်းလို့မကုန်တော့လူကောင်းလို့ထင်ဒါပေမဲ့တကယ်စင်စစ်သူကပါလူဆိုးကိုကဒါပေမဲ့လူဆိုးလို့မသိဘူးလူကောင်းလို့ပဲထင်နေအဲ့လိုဆိုရင်အပြည့်မှန်ရအောင်တော့ဘုံဘုံတော့ပါဘသူ့ကိုပဲအချိန်ခံပြီးတော့ဝေဖန်မှာ အဲ့ဒီကိုအထင်မှားနေတဲ့လူကိုပဲဘုံဘုံတို့ဟာဝေမာမှာစီစစ်ရမယ်အဲ့တော့ဘုံဘုံတို့မှားနေတာမသိနေတာမိုင်မဲနေတာဒီယုံနာပုံမှာပဲမှားနေဒီယုံနာပုံမှာပဲထင်ခြင်းလိုထင်ပြီးတော့ဝေးခြင်းလိုတွေးပြီးတော့ဖြစ်ခြင်းလိုဖြစ်နေတာစိတ်တွေဟုတ်လားဒါကြောင့်မလို့ဒါမှန်သွားအောင်ပြဘုံဘုံတို့ကဘယ်ပုံမှာပဲအခြေခံပြီးတော့အမှန်သိအောင်လုပ်အောင်ဒီယုံနာပုံမှာပဲအမှန်သိအောင်လုပ်ကြသဘောပေါက်လားတတိပဋ္ဌာန်ဆိုတာအဲ့ဒါပဲတကယ်တမ်း နော်ကိုကိုကိုယ့်အပေါ်မှားနေတဲ့အမှားကိုကိုယ့်အပေါ်ပြန်ပြီးတော့ဖြေအမှဖြေမှန်ရအောင်ဖြေရှင်းနေတာကိုချီထားတဲ့ကြိုးကိုယ့်အပေါ်ပြန်ပြီးတော့ဖြေတာပေါ့နော်ကိုယ့်အပေါ်မသိလို့မှားနေတဲ့အမှားကိုကိုယ့်အပေါ်ပြန်ပြီးတော့နားလည်မှုနဲ့မှန်ကန်အောင်ကြိုးစားကိုမနေတယ်မှာသူများလာပြီးတော့မအောင်လုပ်ပေးလို့မရဘူးသူများမနေတယ်မအောင်လည်းကိုလည်းကိုမအောင်လုပ်ပေးလို့မရဘူးကိုသူပဲကိုအပေါ်ပဲတကယ်တမ်းကိုကိုယ်တိုင်မနေတာကိုဒါကြောင့်တရားလုပ်လို့တယ်ဆိုတော့သူ့အတွက်ကိုလုပ်ပေးလို့မရဘူးကိုယ်အတွက်လည်းသူလုပ်ပေးလို့မရနော် အဲကြောင့်ဘုံဘုံတို့သတိပဋ္ဌာန်တရားအထုတ်တယ်ဆိုတာဒီကိုအထင်မှားနေတဲ့ယုံနာအပေါ်မှာပဲเนาะအထင်မှားအမြင်မှားဖြစ်ပေါ်လာဘာလို့တော့ကိုယ့်ရဲ့လုံဆက်တွေဘာမှမပါပဲနဲ့အရှိအတိုင်းဖြစ်နေတာလေးကိုပဲပုံလို့မလုပ်ဘူးသတိထားဒါမြတ်စွာဘုရားဘုရားစတင်ပြီးတော့ကာယ ानु ပဒနာစတင်ပြီးเนาะဟိုကခဏခဏပြောပြပါတယ်ဟုတ်လားအဲ့ဒီကာယ ानु ပဒနာမှာတော့ဘုရားစတင်တော့စစလုံးကြီးစဘုရားစတော့အာနာပါနစဟုတ်လား ကိုယ့်ရဲ့ရုပ်ကာယကြီးကိုကြည့်လိုက်မျက်လေးမျက်စိလေးအတန်ကြည့်ကြည့်လိုက်ဟုတ်လားဘာလို့အရင်စပြီးတော့မြင်လို့ဆိုလှုပ်ရှားနေတဲ့အချိန်နဲ့အမျှဘာကြောင့်လှုပ်ရှားနေတာတော့ကိုငြင်ငြင်လေးထိုင်နေတာဘာကြောင့်လှုပ်ရှားနေတာဒီဝင်လေထွက်လေကြောင့်လှုပ်ရှားနေတာဟုတ်လားလှုပ်ရှားနေတာတကူလုံးကိုလှုပ်သွားတာကိုမြင်အောင်ကြည့်ကြည့်လိုက်ဟုတ်လားဒီဝင်လေထွက်လေကြောင့်ခန္ဓာကိုယ်မှာ ကိုယ်စိတ်တည်ငြိမ်မှုရှိရင်ရှိသလောက်ဘယ်အတိုင်းတာထိရိုက်ခတ်သွားတယ်ဆိုတာမြင်လို့ရတယ်။လေးလေးကိုအားရအောင်ရှုကြည့်လိုက်။စိတ်ပိုင်းဆိုင်ရာအစပြောင်းလဲသွားတာ။ရုပ်ပေါ်မှာတော့မှရိုက်ခတ်မှုရှိတာမဟုတ်ဘူး။စိတ်ပေါ်ထိကိုသွားပြီးတော့ရိုက်ခတ်တယ်။အားရပါရရှုကြည့်လိုက်။ရှင်းတတ်သွားခန္ဓာကိုယ်သူရခြင်းနဲ့အောက်ဆီဂျင်ဓာတ်ကိုပြပြဝါရလိုက်။ဟုတ်လား။ထွက်လေထွက်တဲ့အခါတော့ဘယ်လိုလုပ်ပေါ်ပါသွားအေး။စိတ်ခံစားချက်တွေထိရိုက်ခတ်သွားပုံကိုပြောတာနော်။ မလိုလားအပ်တဲ့အစိတ်အတောက်တက်တွေကိုထုတ်လိုက်ရတော့ဝန်တို့ကိုယော့သွားဟုတ်လားလိုတာယူမလိုတာထုတ်လေပတ်အောင်လုပ်နေရအစာဟာစတယ်ဆိုတာလည်းဒီသဘောပဲရေတောက်တယ်ဆိုတာလည်းဒီသဘောပဲနော်လေးရှူတယ်ဆိုတာကျတော့အိုးပြီးတော့အချိန်လေးပါဖြစ်သွားစိတ်သွားဒါကြောင့်မလို့အချိန်စိတ်စိတ်မြတ်စွာဘုရားသိအောင်ကြားမှာနော်ယာကဒေါသမောဟဝင်ပေါက်မရအောင်အမြဲတမ်းဖြစ်နေတဲ့ဝင်ရင်းထွက်ခြင်းနော်အသက်ရှင်တန်ဖို့အတွက် န္ဓာကိုယ်ကြီးကသူ့ရဲ့မူရင်းအလုပ်ကြီးနှစ်ခုလုပ်နေတာဘုန်းဘုန်းတို့မလုပ်နော်မြင်အောင်ကြည့်ယဟန္တာတိဖြစ်နိုင်တယ်နော်ဒီဟာကိုကြည့်နေလို့ရှိတယ်အခက်တာကြည့်မနေဘူးနော်ဝင်လေထွက်လေကိုကြည့်မနေဘူးနော်ကြည့်နေအဲ့ဒီဥစ္စာဒါပဲတရားဆိုတာဇွဲရှိတဲ့လူရတာပဲတကယ်တမ်းကဘုန်းဘုန်းတို့တရားမရဘူးဘာဇွဲမှမရှိဘူးမရကိုယ့်အကောနားလေဘူးဟုတ်လားဇွဲမရှိရင်မရဘူးဘာလို့ဇွဲရမရှိတာတော့ ယုံကြည်မှုသိမရှိဘူးဟုတ်လားတနည်းပြောရလို့ရှိရင်ထိတ်လန့်မှုမရှိဘူးကြောက်အောင်လန့်အောင်မှမသိဘူးဘဝလွန်မြောက်လွန်မယ်ဆိုတဲ့စိတ်လေးသိမရှိဘူးဘဝကိုပဲနားမမနေတာဦးကြောက်เสียလို့နားမသိအောင်ပေါင်းလည်းဖြစ်မှာပဲကြောက်เสียလို့တွတ်တော့မှာဟုတ်လားအဲအဲ့တော့ဘာလို့ဘုံတို့ခုပြောနေတာတတိပဋ္ဌာန်တရားဘယသသင်္ပေတော့ကာယ ानु ပဒနာတိပဋ္ဌာန်သသင်္ပေတယ်အဲ့ဒီမှာတော့ဘယသတော့အာနာပါနာသသင်တယ် များကြီးလေ့လာစိတ်ကိုဖြူရှင်အောင်ကြိုးစားအားထုတ်ဖို့နော်ရည်ရွယ်ချက်ရှိလာပြီဒါအရေးကြီးတယ်လို့နားလည်လာပြီဆိုတဲ့ပုံကသတိပဋ္ဌာန်တရားကိုနားမလည်လို့ဖြစ်ကိုမဖြစ်ဘူးသတိပဋ္ဌာန်တရားကိုနားမလည်ဘဲနဲ့ဒီလိုစိတ်ကိုဘယ်နည်းနဲ့မှဖြူရှင်အောင်အခြေကျော်နိုင်ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ဒါတရားရဲ့နော်နောက်ဆုံးအပိုင်းဘယ်လောက်ကြာသွားပြီတော့တရားဟောတာဒီနေ့40ကျော်သွားတယ်နော်သောတော့ပြတ်သွားတဲ့အပိုင်းဘယ်လောက်များရှိလဲ ထားပါတော့45မိနစ်လောက်တော့ရှိပြီလို့ထင်တယ်နော်အဲ့တော့ဘုံဘုံတို့အပိုင်းဘယ်နှပိုင်းနော်ဒီနေ့ညပြော3ပိုင်းဖြူအောင်စိတ်ကိုထားအစိတ်တပရိယောတပဏ္ဍဒီဒေသနာနဲ့ပတ်သက်ပြီးတော့စိတ်ကဘာကြောင့်မဖြူရတာလို့ညင်နှွမ်းနေရတာလို့နော်စိတ်ကိုဖြူအောင်ထားလို့ဆိုတဲ့စကားရိပ်မှာမဖြူလို့တာနဲ့ဖြူအောင်ထားခိုင်းနေတာဟုတ်လားအဲ့တော့ဘယ်လိုဘယ်လိုနီးနဲ့မဖြူနေတာလို့ဣဒေလာတရားတွေကြောင့်မဖြူတာ အဲ့ဒါကိုဘုံတို့ဝိတ္တသုတ်တံကိုအခြေခံပြီးတော့စိတ်ရဲ့နော်ညင်နွမ်းကြောင့်တရားဘယ်နှမျိုးတော့ပြော18မျိုးအဘိဇာဝိတမလောဘပြာပါဒဩဒပနာဟမက္ခပလာတအိတ်တာမရှိယမာယာတာတိယဓမ္မတာရမ္ပမာနအတိမာနမဒသမဒအမေပါဠိစကားလေးတွေပြောလိုက်ပဲဟုတ်လားအတိပ္ပယ်လေးတွေဆိုတော့ပြောခဲ့ပြီနော်ဒါတွေကြောင့်စိတ်ဟာညှင်းနှွမ်းနေရပြီဒုတိယပိုင်းမှာပြောတော့ ။ဘာကြောင့်စိတ်ကိုဖြူစင်တန်ရှင်းအောင်ဒါလို့မြတ်စွာဘုရားတိုက်တွန်းတာပဲဆုံးမတာလို့စိတ်ဖြူစင်ဘလို့အကျိုးကျေးဇူးတွေဖြစ်ပေါ်လာမှာမဟုတ်လို့စိတ်ကိုဖြူအောင်ထားခိုင်းရတာလို့တစ်လုံးနဲ့ပြင်ရမလို့ပြင်မလို့သိနိုင်မြင်နိုင်စွာအားကြီးအောင်လို့နောက်ဆုံးဘယ်ထိသိမြင်မှာလို့နိဗ္ဗာန်ချမ်းသာထိသိမြင်တော့သစ္စာလေးပါသိမြင်သွားမှာဟုတ်လားသိပြီးမြင်ပြီးဆိုတော့မှအစင်တန်းရှိတာခုကျတော့အစင်တန်းမရှိဘူးဘယ်အစင်တန်းနဲ့နေရတယ်ထင်လို့ဥထုဇင် အစင်တန်းတက်ကွန်တက်ကိုအစင်တန်းတက်တယ်ဆိုတော့ဘာကိုပြောရအောင်အရိယာဖြစ်တာကိုအစင်တန်းတက်တယ်လို့ပြောတာသူပတ်စံရှိလို့အစင်တန်းမတက်ဘူးနော်ဟုတ်လားအတိညာဉ်ကြီးမှအစင်တန်းတက်သွားမှာဟုတ်လားအဲ့ဒီလိုမျိုးအတိညာဉ်ကြီးအောင်ဘာလုပ်ဖို့လို့စိတ်ဖြူရှင်တန်ရှင်းဖို့လို့ပဲကြည်လင်တဲ့စိတ်နောက်ကျတဲ့စိတ်လည်းဥပမာပေးတာနော်ဟုတ်လားကြည်လင်တဲ့စိတ်နောက်ကျတဲ့စိတ်ကိုအကြည်လင်တဲ့ရှင်နောက်ကျတဲ့ရှင်နဲ့ဥပမာပေးတာဟုတ်လား စောစောပိုင်းကအဝတ်နဲ့ဥမာပေးတာခုကရေနဲ့ဥမာပေးတာဒါဒုတိယပိုင်းနော်နောက်တတိယပိုင်းပါပြောတော့ဒီစိတ်ကိုဖြူရှင်တန်ရှင်းအောင်ဘယ်နည်းလမ်းကိုအသုံးပြုပြီးတော့ဘုန်းဘုန်းတို့ဦးစားကြတယ်စိတ်ဖြူရှင်တန်ရှင်းဖို့အရေးကြီးပြီလို့နားလည်လာတဲ့နောက်မှာဘုန်းတို့ဘယ်နည်းလမ်းကိုအသုံးပြုပြီးတော့ဒီစိတ်ကိုဖြူရှင်တန်ရှင်းကြောကြမယ်ရှော့ဖွတ်ကြမယ်လို့ဆိုတာကိုနားလည်ဖို့မလိုဘူးလားဘယ်နည်းလမ်းကိုအသုံးပြုအောင်တတိပဋ္ဌာန်ဒီလမ်းတတိပဋ္ဌာန်တရားဆိုတာကတော့ ကိုယ့်ဘဝအကြောင်းကိုနားလေတတိဥစီးပြီးတော့အလုပ်လုပ်တာဟုတ်လားဖြစ်နေတဲ့အတိုင်းလေးပဲသိလုံးဆက်တွေမထည့်နဲ့နော်ဟုတ်လားသူသူဘာဖြစ်နေနေဖြစ်ချင်းအဖြစ်ဖြစ်တာသူ့သဘောအဲ့ဒါသူတုတောင်ပေါ့ပြောရရင်ဟုတ်လားဘုဒ္ဓဝါမှာဖြစ်နေတာတော့အသာလိုက်သိနေဖို့ပဲဒါအဲ့ဒါမှအပြင်မှာရမှာနော်ခုနကတော့လူတယောက်လူစုကိုကလူကောင်းထင်တယ်အဲ့လုံးဆက်တွေနဲ့ရှောင်းလို့အဲ့တူတူသူဆိုးဆိုးကောင်းကောင်းကိုင်းဆိုးတယ်ကောင်းတယ်အစကလည်းဘာမှမတွေးသေးပဲနဲ့ ။ तू ဘာလုပ်သလဲဘယ်လိုသဘောထားသူ့ကိုသာမျက်ခြေမပြတ်မျက်လုံးတောက်ထောက်ပေါ်ကြည့်နေ။တေချာပေါ့သူ့ရဲ့သဘောကပေါ်ကိုပေါ်ပါပဲ။ဟုတ်လား။အဲ့တော့ယုံနာကိုအိဋ္ဌဒုက္ခအနတ္တလို့မြတ်စွာဘုရားဟောတယ်။မြတ်စွာဘုရားဟောလို့အိဋ္ဌဒုက္ခအနတ္တဖြစ်သွားတာမဟုတ်ဘူးနော်။သူ့ပင်ကိုယ်ကြီးကအိဋ္ဌဒုက္ခအနတ္တဖြစ်နေလို့မြတ်စွာဘုရားအဲ့ဒါကိုမြင်တော်မူလို့ပြောပြတာပဲရှိ။ဟုတ်လား။သစ္စအကနဥပုံလို့ဘာလို့ရင်သိအောင်တော့ဒီနေ့ကတော့ပြောတယ်နော်။တဘာဝလက္ခဏာကိုသိအောင်လုပ်အောင်နော်။ ပြီးရင်မှာတော့ကာမညာလက္ခဏာသိလာလိမ့်မယ်ဒီသဘောလေးဟုတ်လားတတိပဋ္ဌာန်တရားဖြင့်ကိုယ့်ရဲ့စိတ်ကိုဖြူစင်အောင်ရှင်းကြောကြရမယ်ဒါပါတော့တတိယပိုင်းဟုတ်လားဒါကြောင့်ဘုန်းဘုန်းတို့အမေရိကန်လူတွေနော်စပြီးတော့ဘုန်းဘုန်းတရားဟောတဲ့အတွေ့အကြုံလေးကိုနော်ဒီအလုံးမှာနှစ်သက်ရတယ်ညှနှိုးရတယ်မကျေပြတ်နေနေတဲ့အတိပ္ပယ်ရှိတယ်ဘကောမှုရှောင်ကောင်းမှုဆောင်ရှင်အောင်စိတ်ကိုထခုလဲချမ်းသာနောင်ချမ်းသာမြတ်စွာဟောမိန်ထ ပေါင်းလိုက်တဲ့နေကနော်ဒါလေးကိုဘုံဘုံတို့ရှုတော်မျိုးစုံကနေကြည်ကြည်ပြန့်ပြန့်သိရင်သိသလောက်နားလည်ရင်နားလည်သလောက်အများကြီးစိတ်ထဲမှာကျဉ်တတ်မှုနှစ်သက်မှုရပါလိမ့်မယ်ဟုတ်လားအလုံးမလေးနဲ့တဲ့ဒေသနာတွေဟုတ်လားဒါကြောင့်မိမိတို့ရဲ့စိတ်ကိုဖြူစင်တန်ရှင်းအောင်တည်ကင်းအောင်သတိပဋ္ဌာန်တရားကိုပေါင်းများခြင်းဖြင့်ကြိုးစားအထောက်နိုင်ရပါစေလို့ဘုရားဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့ဆွမ်းတတ်တည်ကြ ဘုရားတပည့်တော်တို့သည်မဲ့ညာပုညမြတ်နိဗ္ဗာန်ကိုမြတ်ထုတ်ချမျက်မှောက်ပြုပြရစေကုန်တော်ဟုပတ္တနာအောင်စုပြုကြကုန်ရာတည်းသာသနာ့ဘုရား